ကံကြီးတရား46အငယ်1မှ9အိုးငါဝိညာဉ်သာရဖျားကို ချီးမွမ်းလောငါဒီအသက်ရှင်စဉ်ခါသာရဖျားကိုချီးမွမ်းမည်ငါဖြစ်စဉ်ကာလပတ်လုံးငါ၏ဖျားသခင်ကိုထောမနာတည်ခြင်းဆိုမည်မင်းများမှဆ၍မကယ်တင်နိုင်သော လူသားကို မကူးစားကြနှင့်သူသည်အသက်ထွက်၍မြေသို့ ပြန်သွားတတ်၏ ထိုနေ့ခြင်းတွင်သူ၏အကြံစီတို့သည်ပျက်စီးကြ၏။ယာကုပ်အမျိုး၏ဘုရားသခင်မစတော်မူသောသူ၊မိမိဘုရားသခင်ထာဝရဘုရားကိုမြော်လင့်သောသူသည်မင်္ဂလာရှိ၏။ထိုဘုရားသခင်သည်ကောင်းကင်၊မြေကြီး၊သမုဒ္ဒရာနှင့်တကွအရပ်ရပ်၌ရှိသမျှတို့ကိုဖန်ဆင်းတော်မူ၏။သစ္စာတော်ကို အစဉ်အမြဲစောင့်တော်မူ၏။ညှဉ်းဆဲခြင်းကို ခံရသောသူတို့အားတရားပြုတော်မူ၏ ငတ်မွတ်သောသူတို့ကိုကျွေးမွေးတော်မူ၏။ထာဝရဘုရားသည်ချုပ်ထားခြင်းကိုခံရသောသူတို့ကိုလွှတ်တော်မူ၏။ထာဝရဘုရားသည်မျက်စိကန်းသောသူတို့ကို မြင်စေတော်မူ၏။ထာဝရဘုရားသည်နှိမ်ချသောသူတို့ကိုကြွပင့်တော်မူ၏။ထာဝရဘုရားသည်ဖြောင့်မတ်သောသူတို့ကိုချစ်တော်မူ၏။ထာဝရဘုရားသည်ဧည့်သည်တို့ကိုစောင့်မတော်မူ၍မုတ်ဆိုးမနှင့်မိဘမရှိသောသူတို့ကိုထောက်မတော်မူ၏။မတရားသောသူတို့၏လမ်းကိုကား ကွေ့ကောက်စေတော်မူ၏။အိုဇီးအုံမြို့သင်ဘုရားသခင်ဒီဟုသောဒါဝရဘုရားသည်ကာလအစဉ်မြဲကဘာဆက်ဆက်ဆိုးဆန်တော်မူလတံ့တည်းဟာလေလုယာ။